သာရိယတရား၆ပါးကရှိပါ၏ကံသုံးပါးနဲ့သက်တဲ့သုံးမျိုးကတော့အကြောင်းကတော့တော်တော်ကိုပြီးပါပြီပေါ့။ဒီလေးအသေးစားပြန်စားရင်အမှန်လေးသာရိယတရားဝေဖန်ပြပြပါမယ်။ တိခတ်စိတ်ရဲ့ကိုယ်နဲ့ပတ်သက်ကိုယ်ကံပြေးပတ်သက်အဲဆက်ပြီးတော့ရှင်းလင်းပြကြပါမယ်ကုလမြတ်စွာကဟောထားတာကုလကျပရံဘိက္ခုယိက္ခုယေတိလာဘဓမ္မိကဓမ္မလတ္တာ အတ္တမသောပတ္တပရိယပါဏမတ္တံတိသထာရုပေဟိလာဟိအပတိဝိပတ္တဟောဟိဟောတိသီလဝန္တေဟိသဗ္ဗမဇာရိဟိသန္တနာဘောဟိယံဒီဓမ္မောသာရဏီယောတရားကရဏောဂရုကရဏောသံဃာယအောဝတာယ သမဂိယဧကိဘာဝါယသံဝတ္တိအဲ့ဒါဒီပေါင်း2500ကျော်လောက်ကဘုရားမြတ်စွာဟောကြားခဲ့တဲ့တရားရင်းပါပဲပါဠိတော်ပါပဲတရားကိုရှင်းလင်းပြပြပါမယ်ယထာတို့လက်ကိုတို့သံလည်းပဲတပါးသောသာသရိယတရားကတော့ ဓမ္မိကဓမ္မလက္ခဏာသိစ္စာရှိဝကိလေသာအမှန်ကန်သောအတ္တဝိဟုကိလေသာလို့ဆိုရဲမှန်ကန်တဲ့အတ္တဝိဟုနဲ့ဒီဝါဒအမှန်ကန်သောအတ္တဝိဟုကိလေသာတရားနဲ့အညီရှားကြီးခြင်းတစ်သက်ဖြင့်ရလာတဲ့ဖြစ်ပြီးပါဠိလိုလာဖာလို့ခေါ်ပါတယ် လာဝဆိုတာအရာလာနဲ့ကြည့်ကြည့်အရာအချက်ကြည့်ကြည့်အဲ့ဒါတွေကဉာဏ်တော်များဖို့ဆိုလို့ရှိရင်ဆံစီကံကြောင့်စီပြီးစီလေးပါပါဒီရတာပါပဲ။ရှားရှားမြတ်စွာဘုရားခွင့်ပြုတဲ့ပစ္စည်းတွေလည်းပါတော့ဆန်းသတ်ရှိတဲ့ပစ္စည်းတွေအဲဒီပစ္စည်းတွေဟာ ဓမ္မိကဓမ္မလက္ခဏာပိဿာဇီဝဖြစ်ပြီးတော့တရားနဲ့အညီရထားတဲ့ဖြစ်ဖြစ်အဲဒီရှိတယ်။တရားတော်များမှာဆိုလို့ရှိရင်ဒီဟောခြင်းသိကုခြင်းဒါရရရှိခြင်းကုသိုလ်ဆိုလို့ရှိရင် အဲခဏနေပါဒီဘာဒီကြောက်ကြခြင်းဒါမျိုးတွေပေါ့ဒါတော့ရှင်မတော်ကြီးမတော်ကြီးဒီလိုဖိကြတာကိုပဲလေတောင်းရအရှုခံရအဲဒါမျိုးပေါ့အဲ့ဒီလိုနေရရထားတဲ့ဒီပြည်မိစ္ဆာဇီဝဖြစ်ရထားတဲ့ဒီပြည်ခေါ်တယ်မမကံနဲ့ရှားပြီးမှုရထားတဲ့ဒီပြည်ခေါ်တယ် အဲဒီလိုလေးနဲ့ရှာပြီးလို့ရလာတဲ့ပစ္စည်းကိုဒီကိုယ်လည်းလည်းမဆုံးဆောင်ပါတော့ဘူးဒီလိုမျိုးကိစ္စဆောက်ရှောက်နေတဲ့ရှားရဟန်းများလည်းပဲမဆုံးဆောင်ပါဘူးအခုသာရဏိယရှင်းဖို့ကိုရှင်းနေရဟန်းပါလေယောဂီတွေလည်းပဲဒီသာယသမီးတွေလည်းပဲတို့လည်းဆရာတွေပါတော့ ရလာတဲ့ပစ္စည်းကတော့အဲဒီလိုသိတာယူအပ်ရလာတဲ့ပစ္စည်းမဟုတ်ဘူး။ဘုရားတရားတော်နဲ့အညီဝတ်ပြီးစင်စင်ကြယ်ကြယ်ရလာတဲ့ပစ္စည်းသာဖြစ်တာ။အဲဒီပစ္စည်းမျိုးတော့ကိုယ်လည်းပဲသုံးဆောင်ကောင်းတဲ့ပစ္စည်းဒီလိုရှိတဲ့အခြားတရင်သမောကြီးဟာလို့သုံးဆောင်ကောင်းတဲ့ပစ္စည်းသာဖြစ်တယ်ဆိုတဲ့အကြောင်းပါ။သိသိလိုတဲ့အတွက် ဓမ္မိကဓမ္မလက္ခဏာဆိုတာဘာလဲဒီစကားလေးလုံးပါတယ်ဆိုတော့တရားစင်ရတဲ့ပစ္စည်းလို့ပေါ်ပြထားပါတယ်အတ္တမသောပတ္တပရိယဘာနာမတ္တံဒီလိုဆိုထားပါတယ်ဟုတ်ကဲ့ဆိုအနည်းဆုံးပေါ့အနည်းဆုံးအပိုင်းခြားအဖြစ်ဒီတပိထဲမှာပါဝင်တဲ့ပစ္စည်းကိုတောင်မှဒီလိုဆိုလို့လေအဲဒီပစ္စည်းလေးတောင်မှ ကိုယ်ကြည့်ပြီးတော့သာမယ်ဆိုတဲ့သဘောမျိုးပေါ့။အဲဒီလိုတရားနဲ့အညီရရှိပြီးတော့သင်ကျေတဲ့ကျမ်းလာတယ်ဗျာ။လက်လာမှာပစ္စည်းတွေနဲ့အပတိဝိပတ္တဘောကြီးခေါ်တည်တာအတိအကျကတ္တခြားခြင်းရှိတယ်သုံးဆောင်ရေးရှိသူဖြစ်ရတယ်လို့ဆိုပါတယ်ဒီပစ္စည်းကို ပစ္စည်းတစ်ခုရလာတယ်ဆိုလို့ရှိရင်ဒီပစ္စည်းကိုငါသာသုံးမယ်ဒီဒီအားသာပြည့်မယ်စသည်လေးပေါ့ဒီလိုလည်းမကန့်တတ်ရဘူးအများဆိုင်ပုံဆိုင်ပေါ့လေတန်ကြီးကသဘောထားပြီးတော့သုံးဆောင်တယ်လို့ဒီလိုဆိုလိုပါတယ်အဲလိုသုံးဆောင်ရမှာယဟန်လည်းယဟန်လည်းလားလို့ဆိုတော့ အဲ့ဒါကိုမြတ်စွာဘုရားကိုယ်တိုင်ဆွေးပြပါတယ်သီလဝန္တိသဗ္ဗရမချာရိသာတရဏဘောဟိသီလရှိတဲ့တရားသူငယ်တွေနဲ့သက်သံတော်သုံးဆောင်ရရှိသီလရှိတဲ့တရားသူငယ်တွေနဲ့ဝင်ပြပြီးတော့ဝင်ပြဆူတန်းပြီးတော့သုံးဆောင်တဲ့အလေးအထားလုပ်ရမယ်တဲ့ဆိုပါတယ် ဝေဘာမိတ်ဆုံးမှုရှိတယ်ဆိုတာတော့ကြီးကြီးကျယ်ကျယ်ကြီးအလူဒါနာကြီးပြည့်တဲ့အစီအစဉ်တော့မဟုတ်ပါဘူးဝေဘာမိတ်ဆုံးဆိုတဲ့ကျင့်ဟာသာရဏိယကျင့်ကိုကျင့်တဲ့အခါဟာသင်ရတဲ့ပစ္စည်းကတော့အယူသားကလည်းတရားသင်ရတဲ့ပစ္စည်းပေါ့သုခာရင်ကရတဲ့ပစ္စည်းပြီးတော့စေနာယုံနဲ့ ဘုံနဲ့လက်လာပါမငယ်ပဲနဲ့ခုရှိတယ်လို့တရားဟောတာမဟုတ်ဘူးလက်လာပါရရှိလို့တရားဟောတာခုတရားပြတာမဟုတ်ဘူးဘုံနဲ့လက်လာပါမငယ်ပဲနဲ့တရားဟောရင်ဒါသီလရဲ့အမှုတွေဒုတိယအဖြစ်ဖြစ်ရင်သင်္ကန်းတုံးရတဲ့နေရာတို့တစ်ခွက်တည်းစားတာတို့တရားနဲ့စားတာတို့စသည်ဟောနေတာအဲဒီလိုအကျင့်ဝင်နဲ့ရလာတဲ့ စမ်းသပ်ကြည့်တဲ့ဒီတရားကိုဒီလဝန္တသံဃာတော်အရှင်မြတ်တို့လူပြီးကဉာဏ်နဲ့ဒီကြီးကိုသုံးဆောင်ရပါတယ်။အဲဒီလိုကြီးပုံကိုတော့အထက်ကရာရောက်ဟာပြတ်ထားတာကတော့တော်ကျေအောင်ပါလို့သူကြောင်းနေတဲ့အားရပြတ်ထားပါတယ်။သံဃာလုံးရတာရဲ့သံကိုဒီလနာယဟံပရမသုဒီလနာယဟံ မကြမ်းပါလေယဟန်အနောက်မကြမ်းပါလေယဟန်ကိုကြည့်ကြည့်ရဲ့သူနာကြီးယဟန်ဒီတော့အကြံတော်ကရောက်လာတဲ့အာဂန္ဒီတဲ့ယဟန်ဒီတော်တဲ့ယဟန်ကိုဒီပုဂ္ဂိုလ်ကြီးကတော့သာဆရာဆုံးရှိရပါလေဒီပုဂ္ဂိုလ်ကြီးခက်ခဲမရှိအောင်ပါလေကိုရလာတဲ့ဆုံးပါလေသိပြရပါလေ ပြီးတော့သာသနာ့ဘောင်ရောက်စပုဂ္ဂိုလ်တွေပေါ့ဒီငါးနေပါးဒီပိုင်းတာမကွဲမကွဲတော့မယုံတာသေးတော့ဆက်ရရှိရင်လည်းမရှိသေးတော့သူတို့ကိုမကျွမ်းကျင်သေးတဲ့ယဟန်တွေများလည်းပဲသိကြရပါတယ်အဲဒီလိုသိသူပြီးတန်သေးလို့ရှိရဲ့ဒီကြီးမှစပြီးတော့ဒီအပြင်တိုင်း အလိုရှိသလိုနေဖို့ရသိကြရတယ်။ပုံသွားရင်တစ်ခါဆုံးခံသွားပြီးတော့ရတာလေဆန်းအကောင်းအမြတ်ဒီပေါ်ပေါင်းလို့ရရတယ်။အကောင်းတွေကိုယူထားပြီးတော့အမြတ်တွေကိုယူမဟုတ်ဘူးအကောင်းတွေ။အကောင်းတွေကိုဒီကြီးမှစာပြီးတော့ဒီလိုပဲအစဉ်လိုက်ယူရပါတယ်။အဲဒီလိုယူပြီးတော့ကျန်တဲ့ဆန်းကောင်က ဒီသာသနာရပါတယ်ပါဠိတော်မှာသီလဝန္တိသီလဝန္တိသဗ္ဗမဇာတိရှိလို့ဆိုထားတဲ့အတွက်သီလရှိတဲ့တရားကျင့်ပေါ်များခွဲဝေပြီးတော့ဆိုတာပါလေတတိကရှိတဲ့ရဟန်းများကိုတော့မပြည့်စုံပဲထားနိုင်ပါလေဆိုတဲ့သဘောသိရပါလေပါဘုရားတို့ရဟန်းတွေပဲမှာ ဘုရားရှင်ရဲ့ကြားရတဲ့အကြောင်းရှိရအောင်ပဋိသင်္ခါရခေါ်တဲ့စစ်ဆံရေးပေါ့စစ်ဆံရေးအရေးကြီးပါတယ်စစ်ဆံရေးအရေးကြီးပါတယ်ဒီသားစုချင်းဒီဖြစ်ဖြစ်နဲ့စစ်ဆံတော့စစ်ဆံလိုက်အောင်ရှင်ပြည့်စုချင်းမိတ်ဆွေတွေချင်းချင်း တရားခွက်နဲ့တရားခွက်တရားတရားနဲ့တရားတရားနဲ့တရားတရားနဲ့တရားတဏ္ဍာရနဲ့တဏ္ဍာရဟောတယ်ဆက်ဆံရေးကြီးဆိုတာရှိပါတယ်ဒီဝိသက်ဆိုင်ရာသိရေးကြီးပါတယ်ဘုန်းကြီးတို့ဒီဟာနေတဲ့ဟာလည်းပဲယဟန်သက်ဆိုင်ရေးပေါ့ဘယ်လိုရေးကြည့်ပါလဲဒီလိုရှိရှိဒီလိုမရဘူးအပေါင်းအသင်းနဲ့ဝိကျင်နဲ့နေရတာဖြစ်တော့ တင့်တော်ရဲ့ဆက်ဆံရေးရှိဘူးဆိုလို့ရှိရင်အရှိချာဖြစ်ပြီးတော့မလိုအပ်တဲ့ဘာတွေလည်းဖြစ်သွားနိုင်ပါလား။အဲဒီဆက်ဆံရေးကတိအမိတပฏิပန္ဓာကစိတ်ကြီးတဲ့စိတ်ပြောဆက်ဆံခြင်းနဲ့ဓမ္မပฏิပန္ဓာကတရားနဲ့ဆက်ဆံခြင်းဆိုတာမျိုးပါပဲ။ အဝိဇ္ဇပฏิသန္တာဆိုတာကရာကြီးရရဟငယ်ရကိုရှိတဲ့ပစ္စည်းတွေရှိရတာရဟငယ်ရလည်းလည်းထိုလေး၎င်းကတည်းလုံးပေါ်ရဲ့ဆိုင်ကကိုရှိတဲ့ပစ္စည်းတွေပေါ်တယ်ညံ့ညံ့သာသာခွဲဝေပြီးတော့အဲသုံးဆောင်စစ်ဆံရပါတယ်ဓမ္မပฏิသန္တာဆိုတာကတော့ တရားအများကြီးဆက်ဆံတယ်ဆိုတော့သာပြီးခုချပေးခြင်းဒါတရားပြရေးတရားဆွေးနွေးခြင်းစသည်ပါလေတော့တရားနဲ့ပတ်သက်တဲ့ကိစ္စတွေပါလေအဲဒါတွေနဲ့ဆက်ဆံရတယ်တော့အဲဒီဆက်ဆံမှုဒီမျိုးလိုဝိရသနာနဲ့ဆက်ရပါလို့ပါတယ်တော့အဲလိုသူနဲ့သူဆက်ဆံရေးမှာမနေရအောင်ဆိုပြီးတော့ တစ်သက်လုံးကိုလေဆက်ဆံရေးကောင်းလို့ရှိရင်တဏ္ဍာတာနဲ့ပေါ့လေမမေ့နိုင်တော့အောင်ပေါ့လေသာရဏိယတရားတွေအချင်းချင်းလည်းပဲတိရကရဏဖြစ်ခင်ရလို့ဒီရရင်ဖြစ်နေတဲ့တရားတွေပါပဲဒီတော့ယုတိလေးသာသူစိတ်ခြင်းကိုဖြစ်နေတဲ့တရားတွေဆိုတာအရသာဘုရားလေးလေးနဲ့လည်းပေါ့လေဟောထားခဲ့ပါတယ်ကွာ ဒီလောက်ကိုလေ့ကျင့်တဲ့ရဟန်းတော်များကတော့ဒီလောက်ရှိသူအခြားရဟန်းတော်များနဲ့အဘိဓမ္မာပရိသန္ဓာဓမ္မပရိသန္ဓာနှမျိုးပြုနိုင်ဖို့ရခွင့်ပြုခွင့်ပြုထားပြီမလို့လုံးဆောင်တရားဓမ္မတွေလည်းတော့ဓမ္မပရိသန္ဓာတော့ပြုကောင်းပါလေတရားနဲ့ပြပါရတော့လုပ်ကောင်းပါလေ ကုန်လေးလက်လာကငယ်ပဲနဲ့ရောက်လာတဲ့တရားဓမ္မတွေအခြေအနေကြည့်ပြီးတော့တရားဟောရပါတယ်တရားပြရပါတယ်သူမိတာလေးကြည့်လို့ရှိရင်လည်းဖြေရပါတယ်သို့တော့ပဋိပတ်လက်ပါနဲ့တော့တရားဓမ္မတွေကိုကြည်ရိုးလာအောင်ဆိုရတော့အမှန်ကန်တဲ့နည်းရတော့မသက်ဆိုင်ရဘူးတရားဓမ္မတွေမပြရဘူးလို့သူကြည့် သံဃာရေးဖြစ်ဖြစ်ဖြစ်အစာရုပ်ဖြစ်ဖြစ်ဖြစ်ဒီလိုလာဘလုံးကောင်းသက္ကသမကြီးရှင်းရောက်တဲ့အနေနဲ့သံဃာဖြစ်ဖြစ်ပြီးလို့ရှိရင်ပို့ပြီးတော့တော့အတိရှိပါတယ်ကိုယ်ပဲမြည်လိုက်ကြည့်ကြရပါမယ်အဲစိတ်ကူပြီးခြင်းတိုင်းတိုင်းဆက်လုပ်ပြီးဆိုတော့ပို့ပြီးတော့တော့တယ်အဲ့ဒါမှမကန်တဲ့နည်းနဲ့အဆုံးမရောက်ကြည့်တာပါပဲ။ညာနေမလို့ရပါဘူး။ဒါတကူရရှိပါတယ် စိတ်ချုံလို့ပြီးလာတဲ့ပုဂ္ဂိုလ်ကြီးကြောင်းလာကတ်တဲ့ကဒီခါကျတော့ခီးတော်ကြီးကြောင်းဝင်လာတဲ့အခါဒါတော့အမှန်ရှင်းအောင်ရှင်းဖြစ်တဲ့ပုဂ္ဂိုလ်ကြီးကြောင်းရောက်လာတဲ့အခါနောက်ကြတဲ့ပုဂ္ဂိုလ်ကြီးကြောင်းရောက်လာတဲ့အခါရှင်လောင်းလို့ဘာလို့ရဟန်းလောင်းလို့ရောက်လာလို့ရှိရင်လည်းအဲ့ဒါတွေကိုတော့ရှိပြီးရှိပြီးတော့ပြည့်တော်ပြည့်ရတယ်။တန်ကြီးပါရှိရှိပဲဖြစ်စီဟောတယ် အခြေအနေရှိပြီးတော့သိရပါတယ်ကိုယ်လည်းလည်းစီးစီးတရားတိုက်ဖို့ရပစ္စည်းတွေကလူ့ရလာတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့ကိုယ်တော့မှသိထားရပါတယ်ဒီချိန်ကတော်တယ်မှာတော်ရတဲ့အကြောင်းကြောင့်ပါဓမ္မတွေကဟိုဒီကြောင့်ကြီးစီလာပြီးတော့တိုက်ဖို့ကြောင့်လည်းရောက်လာကျောင်းအုပ်ချုပ်တဲ့အကြီးကဲမကြီးကြီးကလိမ္မာပါဠိတော်ဟောတယ် ဆောင်လို့ပါတွေ့လာပစ္စည်းတွေလာဒါကြပဲပစ္စည်းသူတို့လိုတဲ့ပစ္စည်းတွေတော့ပေးရတာကြီးရတယ်အဲ့ခွဲပေးလိုက်တော့အဲ့တော့အလုံးပစ္စည်းတွေတိုက်ဖို့လာတဲ့ပုဂ္ဂိုလ်တွေကလားကျောင်းဆိုင်အခြေကြီးကမိမပါလာစာနဲ့ဝင်ပဋိသင်္ခါရသက်ဆိုင်ရေးကောင်းတော့တရားမလိုက်ခဲ့တဲ့သူတို့ပုံခံပြီးတော့ဒီသူတို့ဒီစီတွေတိုက်ရပို့လာတာပါ သံဃာ့အရှင်ရှားရဲ့လင်္ကာပလတ်တာနဲ့ဆက်ဆံရေးကောင်းတာလည်းဟောလို့ဒီလိုလိုမတိုက်တော့ပါဘူး။လောင်အန္တရာယ်ရှိလို့ရှိရင်လည်းသူတို့ပြောပါဆိုတော့အဲ့ဒီလိုတော့မှပြောတော့ပါအဲ့ဒီလိုမလုပ်လို့ရှိရင်ရှိသမျှဗာမရောက်တဲ့ကြီးဒီကုန်ပါတော့တယ်။ဒီတော့ဒီမှာပန်းလက်စွာနဲ့ထက်ကြနေတဲ့ဗာမရောက်တဲ့ကြီးဒီလေးနဲ့ဟိုဒီဆက်ဆံရေးလုပ်လိုက်တော့အများကြီးသက်သာရပါတယ်။ အဲ့ဒါကိုအရေးပေါ်အန္တရာယ်ရှိနိုင်လို့ဒီကိစ္စကြီးသွားပြီးရှင်တော့ရဟန်းတော်ဘုရားကအခြေအနေကြည့်ပြီးတော့လုပ်ရပါတယ်။ဒါလည်းပဲသူရှိရောက်လို့လည်းအနေနဲ့တော့မဟုတ်ပါဘူး။အန္တရာယ်ကြည့်အောင်ဆိုရင်လုပ်ရတာရှိပါတယ်။အဲဒီအပိုင်းတော့ပဲလူကြီးအပေါ်မှာရုပ်ထုပစ္စည်းတွေပေါ့လေ။သက်ဆိုင်ရာလည်းပစ္စည်းရှိပါတယ်။ကျန်တဲ့အပိုင်းတွေမှာတော့ဓမ္မနဲ့ပဲသက်ဆိုင်ရာလည်းဓမ္မ ခုနပြောခဲ့တဲ့အတိုင်းရလာသမျှပစ္စည်းကိုမထေကြီးကစားပြီးတော့ဝင်အပြင်တိုင်းပြည်လူကြီးတော့အချင်းချံကုန်တာစားရမယ်ဆိုတော့အလိုက်ကြီးရဲ့အာရရှိရမှာရှင်းဖို့အလိုဖြစ်ပါလိမ့်မယ်။ဒါကြောင့်အထက်ကမှာညာလာကပြည်လူကြီးမှာ အကျံကိုသာသုံးဆောင်ရတဲ့ဒီကာရဏီယအကျင့်ဟာသိကြထားပြီးလို့အလိုက်ရှိတတ်တဲ့ယဟန်ပိဋကမှာသာသိစီဖို့ရံပဲကူပါတယ်သိကြည့်ဖို့ရံပဲကူပါတယ်သိကြမှုမရှိလို့အလိုက်မရှိတတ်တဲ့ယဟန်ပိဋကပေါင်းမှာတော့သိကြည့်မှုမလွယ်ဘူးလို့ဒီလိုပြဆိုထားပါတယ်ဒီလိုကျင့်ရုပ်ကို7နှစ်ကြာအောင် ပြည့်မှပြည့်စုံပါတယ်လို့ဆိုရတယ်။ဒါသမီးကြောင့်ပြည့်တုံးနေတော့မှာပေါ့လေ။အဲ့ဒီနေ့ကြည့်ကနေကြမှာရင်းနေငယ်အလိုဆုံးနိုင်ပိုင်းလေးအလိုပါပေါ့လေ။သူရရရပစ္စည်းတွေကိုပတိကြီးကအစာဝိတဝါဘာကသူကြီးကြီးကိုယူပြီးတော့ဖုံးပေးလို့ဖုံးခန်းသွားတဲ့အတွက် ဒီနှလုံးဝင်စာပညာရှိလို့ရှိရင်အဲ့ဒီစာပညာပြည့်ဖို့ကဖြစ်သွားတယ်လို့ဆိုရတယ်။တပန်ကြည့်လို့ရှိရင်နောက်ထပ်လည်းပဲ7မိနစ်ကြာအောင်ကြည့်ရတယ်လို့ဆိုရတယ်။အလုံးစင်းနဲ့ရှင်းဖို့ပါပဲ7မိနစ်လောက်လုံးရှင်းမှနှလုံးမသားမရအာအဖြစ်ခဲနေပါလိမ့်။ဒီကြီးအောင်ရင်သွားရင်တော့အဲဒီပုဂ္ဂိုလ်ဟာ အကောင်းမြတ်ဆုံးပစ္စည်းတွေကိုရတာတယ်ဆိုပါတယ်။ငါပဲဖြစ်တဲ့အရာပါနေနေမယ်လို့ဒီဖန်နေပါလေ။ဟောဒီနတ်တရားပါလေကအဲဒီဖန်လမ်းတတ်ပါတယ်ဆိုပါတယ်။တော်ရမှာနတ်များကဖန်နေလောက်နေလို့ဆိုပါတယ်။သူတပည့်တွေကဖန်ကိုရာထောင်တိတ်တန်း တရားစာပြီးလို့တော့လည်းပဲမကုန်ခန့်နိုင်ဘူးလို့ဒီလိုဆိုရှိပါတယ်မှာအရိယာရှိအောင်ကိုအောင်မြင်တဲ့ဖြစ်နိုင်လို့ဒီခုပြောခဲ့တဲ့အတိုင်းအကျိုးရဖို့ကုစုသာကတွေကိုလည်းပဲအထာကရာခါအာရဝေကောင်ပြတ်ဆိုထားပါတယ်။ဒါပေမဲ့လို့အခုဖြစ်ကတော့အဲ့ဒီအချိန်မျိုးဖြစ်လာတော့အရှားပါသွားပါပြီ။ ဒီတော့လက်တွေလည်းသိပြီးတော့အောင်ရင်းနဲ့မကျင့်နိုင်ရပါဘူး။ဒါကြောင့်အဲဒီမကျင့်နိုင်သေးတဲ့ဟာကိုဆန္ဒထားပြီးတော့ဒီလက်တွေကျင့်နိုင်မဲ့ကျင့်ဖို့ကိုပေါ်နေရှင်းလင်းပြပြဖို့လိုပါလိမ့်မယ်။ဒီရရှိတဲ့တူတမ်းမှုကတော့ကိုယ်ပဲကြည့်ကြည့်ကိုပါဒီအတူတူပုံကိုယ်တွေနဲ့ဝေဖန်ဝေပြပြေးကပြီးတော့တတ်နိုင်ရအောင်ဆက်ဖို့ပါပဲ။ အရာထဲမှာလည်းအရာထဲမဟုတ်လို့ပေါ့လေဝင်ကြပြီးတော့ဒီကံဝင်ကျဲဟုတ်သာသနာ့နယ်ပယ်လည်းဟောလည်းသာသနာ့နယ်ပယ်လည်းဟုတ်လို့ပေါ့လေသတ်နိုင်ကြရပါလိမ့်ကိုယ်ကြီးမသုံးပဲနဲ့ကိုလူစုကြီးမသုံးပဲနဲ့ပေါ့လေဒီဘောကောင်းတာလည်းကောင်းစီစီကောင်းတာသဘောရမဟုတ်ပဲနဲ့ဝင်ပြပြီးတော့သုံးသိရကိုပေါ့လေဝင်ပြသုံးဆောင်ဖို့တော့ဒါတော့လိုပဲနေမယ် ကိုယ်ပိုင်ရှိသိကိုတော့နည်းနည်းများများတွေ့တာမှုရှိတာလည်းသဘာဝပါပဲဒီတော့ပိဋိတ္တိယပိဋိတ္တိရှိရှိပေါ်မှာတွေ့တာမှုရှိနေလို့ရှိရင်တော့ဝိပါပိသုံမှုကိုဒီစာကတော့ဖြစ်တယ်လို့ဒီတော့ကိုယ်ကြီးစီပြဘာနဲ့ဆက်ဆံရမှာမကျင်တတ်တဲ့ဒေါသအရေးခါလေးတော့ ဝန်တိုးတဲ့သဘောရှိရလို့ရှိရင်လည်းဒါလည်းဖြစ်ပြန်ဒါလူကပုဂ္ဂိုလ်ပုဂ္ဂိုလ်မှာမိမိကသူပစ္စည်းရပြီးတော့ချမ်းသာသွားမှုကိုဒီမလိုလားလို့ရှိရင်မေတ္တာမထားလို့ရှိရင်လည်းပဲဒါလည်းပဲသိကသိခြင်းကိုမလွယ်ဘူးလူဒါနပြုမှုဟာလူတိုင်းလူတိုင်း လူကောင်းသူကောင်းတွေအလေးစားတစ်ခုပဲဒီအလေးစားကောင်းတဲ့အလေးစားပဲအတိစိတ်ကြနဲ့ပါလေပြုဖို့လည်းလိုပါလေတတုံကျဲတလဲရဆိုတဲ့အတိုင်းပါလေနည်းနည်းလေးပြုလိုက်တာနဲ့အများကြီးရနိုင်တဲ့နည်းပေါ်ဒီကြီးတော့ဒါနရဲ့အကျိုးသားကိုကောင်းကောင်းသိနာလည်ပြီးတော့လူတန်တန်ခွဲဝေပြီးတော့သုံးဆက်တတ်ဖို့လည်းလိုပါတယ်အလူဒါနရဲ့ အကျိုးအမြတ်ရှိပုံကိုငါဖျားလို့သိကြမယ်ဆိုလို့ရှိရင်တော့ကိုယ်ပိုင်ပစ္စည်းပေါ်တယ်မလူမတမ်းပဲနဲ့မစားသုံးရတဲ့နည်းနည်းဖြစ်ဖြစ်ထည့်ဝင်ပြီးတော့ဒီချက်ကောင်းကောင်းနဲ့လူတမ်းပြီးတော့သုံးဆောင်ပါလို့ဒီလိုဆိုလိုပါတယ်ကမ္ဘာအဲ့ဒီလောက်ရှိဒါနရဲ့အကျိုးအနိစ္စတွေကိုအလေးထားပြီးတော့ မြတ်စွာဘုရားအမိန့်ချခဲ့ပါတယ်။ဒါနမှုပြုတဲ့အခါမှာတော့နေနေများများပေါ့လေ။ကိုကျုပ်ကိုဖို့တော့မထားရဘူး။ကိုတည်းမဟုတ်ဘူးဆိုတော့နားလည်ရမယ်။သူများအတွက်ပြုလုပ်တဲ့ကိစ္စဆိုတာပေါ့လေ။လူရဲ့ကြည်စီကိစ္စပေးလိုက်လို့ရှိရင်တပည့်သားပုဂ္ဂိုလ်ကြီးချမ်းသာဖို့ပဲဆိုတော့အဲ့လိုသဘောပဲထားပါတယ်။ဒါ အဲတော့ကိုရှိတဲ့ဒီစီဘယ်သားဘုတ်ကိုလိုတဲ့နေရာဖြည့်ဆောင်ပေးခြင်းအဖြစ်ဆန်းဆောင်ပြုလုပ်တဲ့အလုပ်ပဲကိုယ်အတွက်တော့ဘောသေးကလူရောက်ကြီးအတွက်ဒါတော့ပဲသိချထားပါအဲ့ဒီလိုသူကတဏှာလို့ရှိရေချေကောင်းပါတယ်ကွာစစ်မှန်တဲ့ဆန့်ရှင်းတဲ့ယူသားတဲ့ဒါနလို့ပြောပါတယ်အဲ့ဒီလိုယူသားတဲ့ဒါနမျိုးက နှုတ်ခိတွေဘာတွေပြတယ်လဲလို့ဆိုတော့ကိုယ်ပစ္စည်းတွေကတတ်နိုင်မရဘူးလားလို့ရှိရင်အဲ့ဒီပစ္စည်းပေါ်မှာတွေ့တာမှုရော့သွားတယ်လေတတ်နိုင်မရဝင်ပြပြီးတော့စားတော့ဒီကိုကောင်းမှဆံဘူးလို့ကြားရတယ်ရောက်တာပေါ့ဒီတော့ဒီလိုသူသားတဲ့အတွက်သူစီရခင်မင်မှုဒါလည်းမတောင်းတာဘူး အမကရမရှိတဲ့လောကီယုံလည်းမပြောဘူးဒီလိုပေးနိုင်တယ်ဆိုတာကိုဒီနာမကြည့်ကြတယ်လည်းမပါဘူးဟောလောဘကြီးဖြစ်လာတယ်အဲ့ဒါဟာလူတွေကိုဒုက္ခပေးတဲ့လောဘကိုလျှော့တဲ့သဘောမျိုးပါပဲအလုပ်အလုပ်လက္ခဏာပြတဲ့သဘောမျိုးပါပဲတကူကောင်းဆန်တဲ့လောဘတကူကောင်းဆန်တဲ့လောဘဆိုတော့ဆိုးတယ်ဆိုးရောက်တဲ့လောဘဖြစ်တာအဲ့ဒီဆိုးရောက်တဲ့လောဘကြီးတတိယပေါ့လေ ခေါင်းပါခေါင်းပါတော့အားနဲ့အားနဲ့တော့ပြုလုပ်တဲ့သဘောပဲဆန္ဒကောင်းတဲ့လုပ်ပါဒီတပည့်သားပုဂ္ဂိုလ်ဆန္ဒသိခြင်းတဲ့သဘောနဲ့ကိုရှိတဲ့စီစီထွက်ဝင်ပြီးတော့ညံ့ညံ့သာသာသုံးဆောင်တော့ဝိတာပါသွားတယ်ဒီယူသားတဲ့စီစီဒီပင်တဲ့စီစီဒီကပုဂ္ဂိုလ်အတုံးဆွဲပြီးတော့ဆန္ဒပါလေဆိုတော့ဟုတ်ပါတော့တပည့်သားပုဂ္ဂိုလ်မှာရှင်းတဲ့တော့ မုန်းတဲ့ဒေါသတွေလည်းပြည့်နေတယ်။ဒါဒေါသကိုအလုံးလက္ခဏာပြတာပဲ။အဲဒီလိုနည်းနဲ့ဇူပါများလို့ရှိရင်ကြာတော့ဒီပုဂ္ဂိုလ်ဟာမေတ္တာရှိဖြစ်လာတယ်။မေတ္တာရှိဟာသရဝချမ်းသာရေးပဲရှိတတ်တယ်။သရဝရှိရဲ့ဒုက္ခရောက်သွားတာမလိုလားဘူး။ဟောသူကြည့်ဆုံးသွားတော့ဝန်တာလို့လူရင်းဆိုတာသူရပြည့်စုံတဲ့အောင်မြင်တဲ့အာ သိကြုံတဲ့အခါမှာဝန်ခံနိုင်တယ်မရှိသိနိုင်တဲ့အိတ်တာဆိုတာရှိတတ်တယ်။အဲအိတ်တာလေးလည်းကျင်းလို့သိကောင်းလာတာ။သူကြည့်ဆုံးတာလေးတွေ့တော့မှာဘုရားဝိဒါလေးလည်းပွားရတယ်။ကိုယ်ပြည်ဒီကဘာနဲ့ဆက်ဆံတာကိုကျေနပ်နေတော့ဝန်တုံးဝိစီရလည်းကျင်းလာတယ်။ဒါလည်းလုပ်ခင်းကြနေတာပဲ။ဒါနကိုယုံကြည်လို့ရှူတော့မယုံကြည်ဘူး ကိုယ်ပိုင်းနိုင်ဘူးအဲ့ဒါဘုလည်းကလှုပ်လက္ခဏာပြရတယ်အလိလနာပြလုပ်တယ်ဆိုလို့ရှိရင်ကျွန်းနေတဲ့တော်ကပါနေတာဖြစ်တော့မာနကိုလည်းပဲလှုပ်ကိစ္စလှုပ်လက္ခဏာပြလိုက်တယ်တချို့ကတော့ဒီလိုကုသိုလ်ဟာယောဂီဝင်အကျိုးမရှိဘူးဆိုပြီးတော့တတိယတွေ့ထားတာပေါ့အကျိုးရှိတယ်လို့အယူဆကမှားနေတော့အယူဆမမှန်ဘူးကိုလည်းပဲအလုပ်လက္ခဏာပြလိုက်တယ် ဒီလိုဒီဒီလေးလေးစားစားဒါနရဲ့အကျိုးကိုသိနာလည်းပြီးတော့သိချင်းချင်းထားပြီးတော့လူတော့ကလေးတွေသူတို့မှရှိတယ်မဟုတ်ဘုန်းဝင်ပြီးတော့ကလေးဆန္ဒလုပ်တယ်မဟုတ်ဘူးအလူဆိုလို့ရှိရင်ကိုရှိတဲ့ပြည်စီလူကပုဂ္ဂိုလ်နဲ့ဆက်ရောက်ပြီးတော့သူဖြစ်ကြတဲ့ဆန္ဒတွေလုပ်တဲ့ဒီလိုမပြတ်သားတဲ့ဘုံမောဟနဲ့လုပ်တယ်လို့မဟုတ်ဘူးရှင်းရှင်းလင်းလင်းမောဟကင်းပြီးတော့သိညာကပ်ပြီးတော့လုပ်တယ်လို့ဒီတော့မပြတ်မသားမရှင်းမလင်းမောဟ အနုလက္ခဏာကိုလည်းပြရတယ်ဒီနည်းနဲ့ပဲလူတွေဒုက္ခပေးတယ်အငြိကျေးတယ်တနေ့တကြရိုးသားတာဒါနကုသိုလ်ရှိတယ်လို့ရှိရင်အနုလက္ခဏာကြီးပြသွားလိုက်တာလည်းပဲအဲ့ဒါကုသိုလ်ခေါ်တာဘာကုသိုလ်လဲဒါနကုသိုလ်ပေါ့အဲ့ဒါဒီကိစ္စရှိတဲ့ကုသိုလ်လေအဲ့ဒီလိုဉာဏ်မှုကြီးသိနေကြကြအောင်လှုပ်ဆော်တာ ဆန့်ရှင်းတဲ့အရာတွေအကောင်းလက္ခဏာတွေပြရတဲ့ဆန့်ရှင်းတဲ့အရာတွေဝင်လာအောင်ပြုလုပ်တာလုံဆောင်ရစေတနာလေးတွေအဲ့ဒီစေတနာလေးတွေအစေတနာချိုလေးတွေပဲအဲ့ဒီစေတနာချိုလေးတွေကကောင်းကျိုးကိုဆရာကောင်းကျိုးကိုမတောင်းတာပဲအလိုလိုသူကဖန်တီးကြည့်ရဲဆိုရတာအဲ့ဒါဆန့်ရှင်းတဲ့ကုသိုလ်ပဲအဲ့ဒီကုသိုလ်မျိုးကိုပါရမီဒါနကုသိုလ်ကိုဆိုရတယ်ဒီတော့ဒါနကုသိုလ်လုပ်ရခြင်းအတူတူတော့ ပါရမီဒါနကုသိုလ်လည်းမရပါဘူးမကောင်းတာရဲ့အနုလက္ခဏာပြပြီးတော့ကောင်းတာတွေချက်ပေါင်းနေအပေါင်းလက္ခဏာပြတဲ့စစ်မှန်တဲ့ယူသားတဲ့အာရှိတဲ့ဒါနမျိုးပြုလုပ်တဲ့ပေါ်တော့လူတိုင်းဖို့လိုအပ်တယ်ဆိုတာကိုလည်းနားလည်ရပါတယ်ဒီလိုယူသားပြီးတော့ဒီကြီးရဲ့နောက်လက္ခဏာပြတဲ့ဒါနကုသိုလ်ကိုပြုတဲ့ပုဂ္ဂိုလ်ပေါ်မှာအများကအထူးသဖြင့်အတူနေပုဂ္ဂိုလ်က ဘယ်လိုသဘောထားမျိုးထားနိုင်မလဲဆိုတဲ့အချက်ကိုတော့ဆက်လက်ရှင်းပြဖို့အချိန်ရတော့ပါဘူး။နောက်နေ့ကြပါမယ်ဆက်ရကြည့်လို့ဒီဒါပဲရကြပါဦး။